အဲအစားအဆုံးပထမအနေနဲ့ဒီတော့ခေါင်းစဉ်ရတော့မှာဝက်စတန်အသစ်ဆိုတော့နည်းနည်းတော့ခက်တယ်နည်းတော့ခက်တယ်ဆိုတော့မေးရင်တော့ဘယ်မှာလို့မေးပေါ့ပြီးတော့အဲ့လိုပြန်ဖြေဘာအဲ့လိုဘယ်မှာလို့ဖြေလို့တော့မရဘူးနည်းရှုပ်လို့ခေါင်းတင်ကတော့အကုန်လုံးသိပြဖြစ်မှာပဲအသေး and original branches ဝက်စတန်အသေးကိုယူတာပဲအသေး system of modern principle but they ever harm people by decisions unless their lives are concerned with what is good or invidious, and societies, and also described as a moral philosophy. Described this are the morals of a society. People use described ethics as a way to judge particular action as good or bad based on the social control of particular society. Normative ethics imply what should be good or bad in a society ethics involve the explanation of the ethical terms, such as justice and morality, as broad concepts for society. Consequentialist theories maintain that the fundamental ethical judgments involve claims about what states of affairs are intrinsically good and intrinsically bad. Ontological theory maintains that statements about what one ought to do cannot be explained in terms of statements about the correctness and barrenness of the consequences. The distinction between virtue theory and deontological theories does not seem as great as that between either of the theories on the one hand and consequentialist theories on the other. As is uh, in the branch of philosophy, that is the mind, rights and wrong, moral behavior, moral concepts such as justice, value to and moral language. The origin of Adiga pronunciations in Hebrew or Judaism some language which sounding like others may be said to have been originated in Judaism at the 4,000 year old strong traditions and instructions of the Torah. Hebrew, a Torah plural or Torahs or a written and a mass teachers. And this is my presentation in summary according to custom uh, at this um, you can ask Bami. Yes, one question, please. Yes. May I ask? Uh, I know just one Hallelujah. Small Hallelujah. What know, what You know, we know about discipline

ဘုရားဘာသာမှာရှိတဲ့ဒီရှင်းတဲ့စီးမီဥပဒေတွေကတော့ဒါအာတိမိတ်တွေပဲပေါ့ဗျာ။ဒါပေမဲ့ဒီဒီ western ကရှိတဲ့ဒီ ethic တွေကတော့လူတွေဖန်တီးထားတယ်လို့ဒါတကယ်နည်းနည်းသိရတယ်။သူအချိန်နဲ့ချိန်ကားလိုက်ပြီးတော့ပြောင်းလဲနိုင်တာဟုတ်ဗျာ။ဒါလို့မပြောင်းလဲတဲ့ဟာများရှိတယ်။နောက်ပိုင်းမှာရှိတယ်လို့ဗျာဒီ ethic တွေလည်းပါ According to Western philosopher, is moral philosophy. Moral is the best of uh, humanity. Humanity is daily use and act good or bad. This is the door, go and evil. And this is called moral and immoral. So they always exist an ethics or philosophy နားလေလားဟိုတပည့်တော်တွေးတာတူတာလေကြာဟိုဘုရားရဲ့ရှိတဲ့စင်းရင်းတွေကတော့ဒါတကယ်ပရမတ္ထစင်းရင်းတွေပဲကြာဒီနောက်တိုင်းကရှိတဲ့စင်းရင်းတွေကတော့ဒါလူရဲ့အင်းကိုကြောင်းနေမှုကြောင့်ဆိုတော့ဒီတော့ဘာမှလို့ဘာမှလို့ပြန်ပြောပြ သူကဥစဉ်ဗုဒ္ဓတဲ့အတ္တတွေဟိုလိုဝါသနာနဲ့မခွဲမနဲ့တဲပြောကြရေးဆိုရင်ဒီမော်ဒယ်အင်မော်ဒယ်ကတော့ဥစဉ်လူဖြစ်လာရင်ကိုရှိနေဥစဉ်ဘာလို့လို့သူရဲ့အတ္တကတော့ထွက်လာကောင်းတာလုံးဝင်ကောင်းတဲ့အတ္တထွက်လာမကောင်းတာလုံးဝင်မကောင်းတဲ့အတ္တထွက်လာအင်မော်ဒယ်ဝအင်မော်ဒယ်အရှင်အင်မော်ဒယ်ဇက်ပေါ့အားကြောင့်သူကတော့ဥစဉ်မြင်နိုင်ရှိနေလူရှင်ရှိနေမှာဒီကြတာအခုဆိုတော့မြင်နိုင်ရှိလာဆိုတာရှိတယ်လူရှိရင်ရှိမှာမပြောင်းဘူးလူရှိရင်ရှိမယ် အဲလူမရှိရင်တော့မရှိတော့ဘူးဘာသာရေးညာကွဲသွားတာသူတို့ကလေဗုဒ္ဓဘာသာဖြစ်ခဲ့မယ်ဆိုရင်ဝက်စတန်ဆိုတာဖြစ်လာကြောင်းမရှိဘူး body only body ပဲဖြစ်မှာဟုတ်တယ်မဟုတ်ရမယ် pero no reemplazaba ya los políticos, ¿no? Nos estamos en el desayuno para pasar. အဲ့ဒါပဲဒီဒီဘောဓဘာသာရဲ့ဆူတော်နဲ့ဒီနေ့ဒီမလို့တဲ့ဆရာတော် or probachwa cannot start into the same with twice cannot start probachwa cannot start into the same with twice you have a medicine of cancer in your stomach you have to go to the another thing is ဒါပေမဲ့ဝစ္စတန်မှာတော့မရှိဘူးဝစ္စတန်တော့မရှိတော့ဘူးအဲ့ဒီချန်နေ နာကနစတက်ပြီးတစ်စီလိုပဲဖိုက်တာဒီဘောကနေဖြစ်တယ်နော်ဘောကလည်းဒီ cross လာရှိအဲစကားကိုပြောခဲ့ဒီကမိဒစင်းကိုနှခါဆင့်ညာဆိုင်လေးအချို့ကတော့အချို့ကလုံးဝ just philosophy ရှိတယ်လုံးဝ just ပဲ only just အရှင်းထိမရဘူးတမလုံးအရှင်းထိမရဘူး quality အဲလုံးဝအဲ့လို theory အဆင့်မရှိဘူးအချို့ကဥမာဒီလိုဒီဘောဓစာပေမှာဆိုတော်များများနဲ့ဝါစရံနဲ့ယူရပါချို့က theory ထင်တာ အဲသူတို့အမြင်ပေါ့မသူတို့အမြင်မှားတာတော့မှန်တယ်ဗျသူတို့ကဒီပြင် western ဟို western philosophy နဲ့သွားတာသူတို့ဘုရားသာပြရလို့မဟုတ်တိတိပြင်ကြည့်ရသူတို့အလုံးမဟုတ်သူတို့ကသူတို့အတိတတ်တယ်အဲသူက theory ကိုကျောင်းသားသူတို့ရဲ့ဌာနဆိုင်ရာတွေမှာသူတို့ချပြနိုင်တာ theory ပဲချပြနိုင်တာအလုပ်သိမရှိဘူးအဲ့တော့ဒီစီလိုလေးကြတော့ဆရာကဘုရားနဲ့ဖြစ်တဲ့ငါပေါ်ခဲ့တဲ့ဒီနောက်တဲ့ process ရှိတယ် သူတို့လည်းဒီဒီငယ်စတဲ့ဘုံကိုနားလေအမေဘုရားနဲ့ပါပွားသွားတယ်ဆိုဘုရားကနတ်ကြီးစပါးစဉာဏ်စဉ်ပြည့်ရှိအဲ့လိုမျိုးပြောပါတယ်အဓိကကတော့လည်းသူကဘယ်လိုပြောလဲအားရဒီဖီလိုဆိုဖီနဲ့ဘုရားကိုလည်းသူ့ဖီလိုဆိုဖီခေါ်တယ်ဖီလိုဆိုဖီတော့မတူဥမာဒီဥမာပြပြောမယ်ဆိုရင် example နဲ့ဆိုရင်ဒီလို late နဲ့ final ကိုခွဲတယ်လို့ပြောတယ်ဒီလိုဒီဘုရားတော်ပြန်မှာဆိုရင် late တော့မရှိဘူး ဟိုဖိုင်နယ်ပဲရှိတယ်အထူးဖြင့်ဝက်စတန်မှာဖိုင်နယ်မရှိဘူးလိတ်တက်ပဲရှိတယ်ဒါအောင်သူကသူတို့ကလိတ်တက်ကိုဖိုင်နယ်တော့သုံးတယ်ဒီတော့ဘာလို့ဒီဘိုးရသားကမှဖိုင်နယ်ရှိရပြီးတော့လိမ့်မှန်ရှိတယ်အဆုံးသက်ရှိတယ်သူတို့မှမရှိဘူးအောင်သူတို့မှလိတ်တက်ပဲရှိဖိုင်နယ်မရှိဘူးအဲ့လိုပဲအဲ့ဥမာလို့ ခုက western ethics ဆိုတော့ဒီဗုဒ္ဓစာပေနဲ့ဆိုရင်တော့ဗုဒ္ဓကတော့ original ပေါ့ western မှာဆိုတော့ original မဟုတ်သူ secondary ဖြစ်သွားတယ်အကုန်လုံးဒီ western ပေါ့အဲ့ဒါဆိုရင်တော့ဒီဗုဒ္ဓက secondary အဲဒီ according to ဗုဒ္ဓ point of view ကတည်းရင်ဗုဒ္ဓကတော့ original နဲ့ပြန်လာမယ်အဲ secondary နဲ့သူကဟောပေါ့ primary လို့အဲ့လိုပွဲသွားအခုကဥပမာလေး western view ကပြောတာဆိုတော့ ဝါသနာ view ကပြောမယ်ဆိုရင်ဒီ voltage က second view ဖြစ်သွားအောင် ဩဝက်စတန်ရဲ့ higher update မြင့်ဆုံး update အတိတ်ကတော့အများကြီးရှိတယ်သူတို့ရဲ့ဒီဟိုပြောမြင်ဆုံးဆိုရင်ပြောမှဆိုတော့သူတို့ကတော့ဒီဘာကျူးလို့လည်းပြောတယ်သူတို့ရဲ့ဒါဘာကျူးဆိုတာဘယ်လိုပြောမလဲဒါကိုကိုတိုင်လည်းဖြူစင်အောင်လုပ်လို့ရတယ်သူညောင်းတယ်ဖြူစင်အောင်တီကိုတီနေနဲ့လည်းသူကလုပ်လို့ရတယ်အဲအဲ့ဒါသူတို့ကကြောက်တော့မတူဘူးလို့ philosophy ရတော့ philosopher တွေရတော့အာအဲ့လိုဘာကျူးလို့ထင်တယ် ပြီးတော့လည်းပြောချင်အဲပြောပြီးတော့ပြောပြီးတော့ဒီဟို moral values တွေကိုပေါ့နော်အနောက်တိုင်းရဲ့အပြင်မှာ moral relativism တွေကဒီ individual relativism ရှိရဗျာပြီးတော့ဟိုဟာရှိတယ် cultural relativism ရှိတယ်သူတို့ကတော့သူတို့ယူဆထားတာကဒီ moral value တွေရာတဲ့ time to time ပေါ့နော် change နေတယ်တဲ့နောက်ပြီးလို့ရှိရင်ဒီ Plato ကကြတော့ မဟုတ်ဘူးဦးသိန်းပြောတဲ့ဘက်ကိုလိုက်ဆိုပြသူက moral value တွေကလုံးဝသူ့ဟာသူအမှန်တကယ်တည်ရှိနေတဲ့အရာတွေပေါ့နော်သူကအချိန်ခါကိုလိုက်ပြီးတော့ပြောင်းလဲနေတဲ့အရာတွေမဟုတ်ဘူးပြီးတော့ Buddhist ethic ကဘယ်ဘက်ကိုနင်းရလဲဟုတ်တယ်ဟုတ်တယ်ဘောဓိအသိကတော့ဟာဥသိရတယ်အရှင်ဘောပဲနင်းပါတယ်ထင်ပါဟုတ်တယ်ဆိုဘယ်ဘက်ကိုနင်းတာလဲသိချင်တာဘူးအဲ့တော့ကိုလုံးတဲ့အရှင်ဘောနင်းတာဟုတ်တယ်မလား ဟုတ်တယ်အရှင်ကဥစဉ်ဖောက်ပါလေနေဖောက်ပါလေဟွာတာကြီးဖိနေတာကြီးဟွာဖြစ်တော့ကြော်သွားမှာဒါဥစဉ်လုံးတဲ့အရှင်ဘောမူတည်ပါဗုဒ္ဓအတိတ်ကပေါ့လေအဲ့ဒါတော့အဲ့ဒါတော့လူဝိနာလည်းသူမှဘောဘောစကလုံးမရှိဘူးသူကဒီဗီဒီယိုကကျွန်တော်ပြောနေစီကိုကိုရှောက်ကိုနေနေ နားလည်ဘူးဒီရောက်တယ်ကျေးဇူးတင်ပါတယ်